ခန်းကြီးကိုအငယ်1မှ9ဘုရားသခင်သည်လည်းနောအေးနှင့်သူ၏သားတို့ကို ကောင်းချီးပေးတော်မူ၍သင်တို့သည်များပြားစွာ မွေးဖွားလျက်မြေကြီးကို ပြည့်စေကြလော့မြေတရိษံမိုးကောင်းကင်ငှက်အဆရှိသော မြေပေါ်မှလှုပ်ရှားတတ်သမျှနှင့်ပင်လယ်ငါအပေါင်းတို့သည်တင်တို့ရှေ့မှကြောက်ရွံ့တုန်လှုပ်ခြင်းသဘောရှိရကြလိမ့်မည်ထိုတရိษံတို့ကိုတင်တို့လက်၌ငါအပ်၏ အသက်ရှင်၍လှုပ်ရှားတတ်သမျှသည်အသီးအရွက်ကဲ့သို့သင်တို့စားเสียဘို့ဖြစ်ရမည်ခတ်သိမ်းသောအရာတို့ကိုသင်တို့၌ငါအပ်ပေ၏သို့တော်လည်းအသက်ကြီးဟုသောအသွေးနှင့်တကွအသားကိုမစားရအကယ်၍သင်တို့အသက်ကြီးဟုသောသင်တို့အသွေးကိုငါတောင်းမည်လူတရိษံအပေါင်းတို့၌ငါတောင်းမည်ခတ်သိမ်းသော လူတို့၏ညီအကို၌ လူ၏အသက်ကိုငါတောင်းမည်အကျဉ်သူသည်လူ၏အသွေးကိုသွင်း၏ထိုသူ၏အသွေးကိုလူလက်ဖြင့်သွင်းရမည် အကြောင်းမူကားဘုရားသခင်သည်မိမိပုံတရံနှင့်အညီလူကိုဖန်ဆင်းတော်မူ၏တင်တို့သည်သားကိုဖွာ၍များပြားကြလော့မြေပေါ်မှအလွန်မွေးဖွား၍များပြားကြလော့ဟုမိန်တော်မူ၏အငယ်၈မှ၁၉ တဖန်ဘုရားသခင်သည်နောဧနှင့်သူ၏သားတို့ကိုမိန့်တော်မူသည်ကား၊သင်တို့နှင့်၎င်း၊နောင်ဖြစ်လတံ့သောအမျိုးအနွယ်နှင့်၎င်း၊သင်တို့ထံမှာအသက်ရှင်သောတိရစ္ဆာန်တည်းဟူသောငှက်၊သားယဉ်၊သားရဲရှိသမျှ၊သင်္ဘောထဲကထွက်ဆင်းသမျှမှစ၍မြေတိရစ္ဆာန်အပေါင်းတို့နှင့်၎င်း၊ငါသည်ကိုယ်တိုင်ပဋိညာဉ်ပြု၏။သင်တို့နှင့်ငါပြုသောပဋိညာဉ်ဟူမူကား၊ရေလွှမ်းမိုးခြင်းအားဖြင့်ခပ်သိမ်းသောသတ္တဝါတို့သည် နောက်တဖန်မဆုံးရကြ မြေကြီးကိုဖျက်ဆီးဖို့ရာနောက်တဖန်ရေလွှမ်းမှုခြင်းမရှိရထိုမှတပါငါတစ်ဖက်တင်တို့နှင့်တင်တို့ထံမှအသက်ရှင်သမျှသောတရိษံတို့တစ်ဖက်၌တာမီးအစဉ်အဆက်မပြတ်ငါပြုသောပရိညင်ဤလက္ခဏာတက်တည်ဟုမူကားငါ၏တက်တံကိုမိုးတိမ်၌ငါထား၏ထိုတက်တံသည်မြေကြီးနှင့်ငါပြုသောပရိညင်ဤတက်တည်ဖြစ်လိမ့်မည် ငါသည်မိုးကိုအုပ်စေသောအခါ မိုးတိမ်၌တက်တန်သည်ထင်ရှားလိမ့်မည်ထိုအခါငါတစ်ဖက်တင်တို့မှဆက်၍အသက်ရှင်သောတော်ဝါတရိษံရှိသည်များတို့တစ်ဖက်၌ရှိသောငါ၏ဗြိဉ္ဉ်ကိုငါအောက်မေ့သည်ဖြင့်ခတ်သိမ်းသောတော်ဝါတို့ကိုဖျက်ဆီးခြင်းကနောက်တစ်ပံရေလွှမ်းမှုခြင်းမရှိရ မိုးတိမ်၌တက်တန်ရှိသည်ကိုငါကြည့်ရှုသည်ဖြင့်ဘုရားသခင်နှင့်မြေကြီးပေါ်မှာအသက်ရှင်သောတော်ဝါ တိရစ္ဆာန်အပေါင်းတို့စัจ जा မှရှိသောထာဝရဗြိဉ္ဉ်ကိုငါအောက်မေ့မည်ဤဒီကငါနှင့်မြေကြီးပေါ်မှရှိသောတရဝအပေါင်းတို့၏စัจ जा မှငါအမြဲဖွဲ့သောဗြိဉ္ဉ်၏လက္ခဏာတက်တည်ဖြစ်သည်ဟု နောအေးကိုဖျားသခင်မိန်တော်မူ၏သင်မောတဲ့ကထွက်ဆင်းသော နောအေးသားတို့၏အမိက ရှေမဟာမယာဖက်ဒီဟာမဒီခါနန်၏အဖဖြစ်၏ ဤသူတို့သည် နောဧ၏သားသုံးယောက်ဖြစ်၍မြေကြီးတပြင်လုံး၌နှံ့ပြားကြ၏။20နောဧသည်လယ်လုပ်သောအတတ်ကို ပြုစု၍စပျစ်ဥယျာဉ်ကိုစိုက်လေ၏။စပျစ်ရည်ကိုလည်းသောက်၍ယစ်မူးသဖြင့်မိမိတဲ၌အဝတ်မခြုံဘဲနေလေ၏။21ခါနာန်၏အဘဟာမသည်မိမိအဘ၌အဝတ်အချည်းစည်းရှိသည်ကိုမြင်လျှင် ပြင်မာရှိသော အကိုနှစ်ယောက်ကို ပြောလေ၏။ရှေမနှင့်ယာဖက်တို့သည် အဝတ်ကိုယူ၍ပခုံးပေါ်မှာတင်ပြီးလျှင်၊နောက်သို့ဆုတ်သွား၍မိမိအဘ၌အဝတ်အချည်းစည်းရှိသည်ကို ဖုံးကွယ်ကြ၏။သူတို့သည်ပြင်သို့မျက်နှာပြုသောကြောင့်၊မိမိအဘ၌အဝတ်အချည်းစည်းရှိသည်ကိုမမြင်ရ။နောဧသည်ယစ်မူးခြင်းပျောက်၍နိုးသောအခါ၊မိမိ၌သားငယ်ပြုသည်ကိုသိလျှင် ခါနာန်သည်ကျိန်ခြင်းကိုခံပါစေ။အစ်ကိုတို့၏ကျွန်တို့၌ကျွန်ဖြစ်ပါစေဟုဆို၏။တဖန်ရှေမ၏ဘုရားသခင်ထာဝရဘုရားသည်မင်္ဂလာရှိတော်မူစေသတည်း။ခါနာန်သည်ရှေမ၏ကျွန်ဖြစ်ပါစေ။ဘုရားသခင်သည်ယာဖက်ကိုကျယ်စေတော်မူသဖြင့်၊ရှေမ၏တဲတို့တွင် နေပါစေ။ခါနာန်မူကားသူ၏ကျွန်ဖြစ်ပါစေဟု ဆိုလေ၏ နောဧသည်ရေလွှမ်းမိုးသောနောက်အနှစ်သုံးရာငါးဆယ်အသက်ရှင်၍အသက်ပေါင်းကိုးရာငါးဆယ်စေ့သော်အနိစ္စရောက်လေ၏။